နာဒုက္ခံဗလံဘုဒ္ဓဘာသာရင်သောအသက်ရအားဖြင့်ကြီးကြီးတော်သူသီလစရှိသောဘုံအားဖြင့်မြင့်မြတ်သောသူတို့အားအယောသေးပြုလေရှိသည်ဖြစ်၍နေသာမြေဘိဝရဏတိလိတ္တာရှိခိုးလေရှိသောပုဂ္ဂိုလ်အား အာယုစအသက်ရှင်ခြင်းတွေလည်းကောင်းဝနောစဆင်းလာခြင်းတွေလည်းကောင်းဒုက္ခကိုစိတ်နဲ့ပြချမ်းသာခြင်းတွေလည်းကောင်းဗလံခွန်အားဒီလည်းကောင်းဣတိဤသောသတ္တရော၄ပါးကုန်သောဓမ္မလူလာအပ်သောကောင်းကျိုးတရားတို့သည်ဝဒံတိတိုးပွားကြလေကုန်သောတည်း ထူးအားဖြင့်တော့ဝီနည်းရောပါလဲဆိုတာလည်းပဲပါတိမောက်ဆိုတာညာကျင့်ကိုကြရတော့ရထားရင်ကောင်းပါလေအဲ့ဒါလေးရတယ်ရဘူးကြမှာပါစတင်မှုတဲ့ပုဂ္ဂိုလ်စေရဘူးကြတာပဲပြန်ပြီးကြက်လိုက်ရင်လည်းမခက်ပါဘူးဒါလေးရပြီးတော့နေ့စဉ်နေ့စဉ်ခုနှစ်ရက်တစ်ပတ်ဖြစ်ဖြစ်15ရက်တစ်ပတ်ဖြစ်ဖြစ်ဒလမှာတစ်ပတ်ဖြစ်ဒီမှာတော့ဒလတစ်ပတ်လောက်ပဲလုပ်ထားပါတယ်ဒါကကိုကိုကိုအချိန်နေရပါတယ် ခုနှစ်ရက်တစ်ပတ်ဆိုတော့သိမှများပါဘူးကအဲ့ဒါလေးကလည်းရုပ်ဖတ်နေကောင်းပါလေလားရုပ်ဖတ်နေကြဟာလေးတွေရုပ်ဖတ်ပြိပြိရုပ်ထားတဲ့ဒီတိုင်းမှာပြိရုပ်တဲ့ခါလည်းပဲထန်ကရိုင်းကြနေနေကြအောင်ပေါ့လေဗမာအတန်ကတော့ဗမာချိုးစားတဲ့ဖြစ်မှာအိန္ဒိယအတန်တော့မလွယ်ဘူးအဲကိုချိုးစားနေကိုရုပ်ဖတ်တဲ့ခါကလာနှလုံးလဲသွင်းပြီးတော့မေတ္တာသုံးဆိုရင် များဖြင့်အစာဆုံးရွှတ်လိုက်ရင်ပြီးတာပဲဆိုတဲ့အနေနဲ့ရွှတ်နေတဲ့အခါကလာမေတ္တာတရားပွားများလာတော့တုံနေမဲ့လက္ခဏာရှိပါတယ်။အဲဒီရွှတ်သွားကြတာဖြူလည်းပဲငငယ်တုန်းကရလာတယ်မမမကန်နေနဲ့အဲ့ဒါတွေနဲ့ဒီလိုရွှတ်နေကြတာဒီမှာကကြာပါပြီ။အဲဒီမေတ္တာတို့တို့ဘာလို့မှဒီဒီချာချာကြာကြာနာနာဖြစ်အောင် စာဘူးဆိုတာရှိတဲ့အချိန်ကလေးကစပြီးတော့ပြင်ထားတယ်ငယ်ကရတဲ့အချိုးမဟုတ်ဘူးအကုန်လုံးပြင်ထားပါတယ်အဲ့ဒါလည်းပဲရွတ်တဲ့ခါကလာလည်းနှလုံးသွင်းပြီးတော့ရွတ်ဖို့မေတ္တာသုံးပါးစဉ်ပြင့်စရာလေးတွေတော်တော်ကောင်းတယ်ဆိုတာသာနာကရဏီယမထာကုသလေနာကစပြီးတော့သံတုတကောသတုဘရောသအပပိသောသတန်လုကဝုဒ္ဒီရာရဟန်းချင်းကိုဒီစိတ်ကောင်းတယ်လို့သံတုတကောရောင်ရဲလွယ်ရမယ် သူဘရောမွေးနေလွယ်ရမယ်အပကိစ္စကိစ္စနေရမယ်တာလူကဝတိပေါ်ပါရမယ်ပရိခေယကြီးပစ္စည်းပရိဘောဓာနေမများကြရဘူးမုဒုနာတိမာနီတဲ့မုဒုနူးညံ့ရမယ်ပြည်သေးရမယ်ဆိုတာအရေးကြီးတယ်အခုနေကကာလမှာယဟန်တွေကယဟန်မှန်နဲ့အဲမနူးညံ့မပြည်သေးဘဲနဲ့တရားဓမ္မတွေနဲ့ဆက်ဆံတဲ့နေရာမှာအပြောဆိုလို့အနေထိုင်လို့ ကျန်တဲ့မှုကလေးတွေလည်းရှိတတ်ပါတယ်အဲဒီဥစ္စာတွေသိရမှာပဲမြင်းညလေးလေးကောင်းနေတယ်ပဲသူများတွေအထင်မြင်မသေးပါနဲ့သူများတွေအထင်မြင်သေးတာတွေလည်းရှိရတယ်သူဆိုဘုသူရရှိတဲ့ပုဂ္ဂိုလ်တွေကပါပြီးတော့ထင်မြင်သေးတယ်တရားအထုတ်တဲ့ပုဂ္ဂိုလ်လည်းကိုယ်အားထုတ်တာတော့သူများတွေအားထုတ်တဲ့ပုဂ္ဂိုလ်တွေထင်မြင်သေးတယ်အဲ့ဒါမျိုးတွေလည်းပဲနေနေပဲရမှာပဲအဲဒီမှာရှင်ဝိတွေပါပါတယ်နောက်နာမေတ္တာပုဂ္ဂိုလ်တွေလည်းပါတယ် ရှင်းတော့ကလည်းတရားဇမဝိဟာရတရားဟောတာလို့ရှင်းတော့ဟောတာပဲကျေကြီးပါပဲအခုတော့ဇမဝိဟာရတရားစာအုပ်စာအုပ်ပြောင်းလို့သာရှင်းနှုတ်ကလာနှုတ်ထဲတော့ကထည့်ပြီးတော့နှုတ်ဟာလာများပါတယ်ထည့်ရတာသိကြည့်အောင်ကျေကြီးပဲဘုရားကပြောထားတာကိုကဘုရားမှစဉ်းစားကြည့်အောင်ပါဘုရားကဘုရားကဒီစိတ်ကူးတွေပေါ်လာအာဝဲစရာကောင်းတယ်လို့ကိုကဘုရားမှအာဝဲစရာကောင်းတယ်သုံးလို့သူကအခုနေတော့အဲ့ဒါတော့ပေါ်လာမဟုတ်ဟောရင်တော့ပေါ်မှာမဟောပဲနဲ့ဆိုရင်မပေါ်ဘူးသူက အဲဒီမှာပြောကြဟောကြတယ်စုံလို့ပဲပြောတတ်တာလေအဲဒါကြီးလျှော့တတ်တာလေလျှော့ပြေးတယ်တော့အဲဒီမှာကျင့်ဝတ်တယ်နာကောင်းပါလေမေတ္တာပွားဖို့လည်းနာကောင်းအဲဒါကြောင့်အဲဒီလိုယူဖာတဲ့ခါကာလလည်းလေးလေးစားတာနဲ့ယူဖို့ဖာဖို့အမြန်ပြီးအောင်မယူဖို့ဒါလည်းအရေးကြီးပါတယ်ဒီခုနပြောတဲ့နေ့စဉ်ပါတိမောက်တွေယူနေကြလေးတွေအချိန်လည်းသိမကုန်ပါဘူးအဲဒါလေးတွေနေ့စဉ်ယူပြီးရနေဖို့ဒီမှာတော့အမြဲယူပါတယ် ခြားတစ်ပါးတွေခရီးသွားနေတဲ့အခါတွေလည်းပဲမနေ့ပိုင်းကျတော့အေးရထားလို့ရှိရင်အားတာပဲအဲ့ဒီအချိန်မှာဘုရားရှိခိုးမြတ်ရှိခိုးကျွနေကြပြီးကလေးတွေကကျိုးလိုက်သေးတာတူတူပါတိမောက်လည်းတွေကကျိုးလိုက်သေးတာပဲဒီမှာကြောက်ဘယ်ရောက်နေနေကျိုးတာလဲချိန်ခွင့်မရလို့တရက်မကျိုးရဘူးဆိုရင်နောက်ရက်ကျတော့အဲ့ဒါဖြည့်ပြီးတော့ကျိုးရအဲ့လိုလုပ်ရတာကောင်းပါလေအနာကောင်းတယ်လို့ဒါတွေကကျင်းလာတယ်အနာကောင်းပြီးတော့ တရားနှလုံးသွင်းအားထုတ်ဖို့ဆိုတဲ့အချိန်ရတာကိုလေ့ရတယ်နေ့နေ့စဉ်နေ့စဉ်တရားနှလုံးသွင်းမှုအခုဒီမှာဥဇော်ဝဲလာတဲ့ပုဂ္ဂိုလ်တွေအနေပိုင်းဆရာဝတ်တဲ့တရားထိုင်အဲပါတွေကမဒါသူယူစရာအလေးပြုစရာတွေပါပဲဒါသူများအတွက်မဟုတ်ပါဘူးကိုယ့်အတွက်ပဲအာဒီကမဟာစီဆရာတော်လေးစားတော်ရင်တို့လိုရတာပဲလို့ဘယ်လိုမအောင်မင်းနဲ့ကိုယ့်အတွက် ကိုအားထုတ်ကိုအကျိုးရှိတာပဲအားမထုတ်ဘဲနေရင်ကိုအကျိုးမရှိတာပဲအဲဒီတော့အဲဒီဥစ္စာတွေကြီးကြီးပါတယ်ဗျာဆရာဟောတဲ့ပုဂ္ဂိုလ်ဖြစ်မောတဲ့ပုဂ္ဂိုလ်ဖြစ်ဒီကတရားထုတ်ထားတဲ့ပုဂ္ဂိုလ်တွေကမိမိတို့တရားထုတ်မှုလည်းပဲအလေးပြုပါရေးကြည့်ပါတယ်ဒကာဓမ္မတွေဘက်ကနေပြီးကြည့်လို့ရှိရင်အလုံးငင်းနေကြတာပဲအမှန်တရားပြည့်စုံပါလေသူတို့ဘက်ကဘာမှလူတွေတွေမရှိဘူးသူရတန်းကြ ဝိယဝိစ္စတွေဆောင်ရွက်ကြအမနာပြည့်စုံပါတယ်လို့အဲဒီတော့သူကြတန်းကြထောက်ပံ့ကြဝိယဝိစ္စတွေဆောင်ရွက်ကြတာတခြားကြောင့်မဟုတ်ဘူးမြတ်စွာဘုရားဟောတော်မူတဲ့အတိုင်းသီလသမာဓိပညာကျင့်တွေကိုကျင့်နေတဲ့ပုဂ္ဂိုလ်တွေဆိုတဲ့အနေနဲ့ဒီလိုသူကြတန်းကြထောက်ပံ့ကြဝိယဝိစ္စတွေဆောင်ရွက်ကြတာပဲအဲဒီတော့သူတို့ရည်ရွယ်ချက်အတိုင်းမိမိတို့လည်းကျင့်ဝတ်ကမိမိတို့ဘက်ကနေပြီးတော့ အဲအကျင့်တရားလေးတွေလည်းမလေးရှင်းအောင်အဲဒါရေးကြည့်ပါရဲ့နောက်ပြီးတော့ကမ္မဋ္ဌာန်းဌာနတွေကြတော့ယောဂီပုဂ္ဂိုလ်တွေဒီတိုင်းလည်းပြောနေကြပါပဲသူတို့ရသင်ရတဲ့တရားလေးတွေရပြီးတော့သွားအောင်ဒီလိုဆိုတာကြည့်အောင်ဟောကြားဖို့ညွှန်ကြားဖို့အရေးကြီးတယ်အခုဒီနေ့ကလည်းဥပဒရာပြောလို့ကိုလိုတစ်ပါးကဒီက ရှင်းတော့မှတော့တရားတကြီးပေါ်လေးဘသူရလို့တော့မပြောတော့ပါဘူးအခုသူကခုနေစကားနဲ့ပါတော့ဖွင့်ပြီးတော့အဲဒီကဖွင့်ရမှာဒါတရားနဲ့ပုဂ္ဂိုလ်ကဝင်ပြီးတော့တရားအထုတ်ဘုသူတာလည်းဒေါနာရှိစဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုတော့ချိုးကြတယ်မကြတယ်ဆိုတော့သူကဝိပဿနာပေါ့သူကဘယ်နဲ့လုပ်တော့ဆိုရင်တရားထုတ်တဲ့ပုဂ္ဂိုလ်တွေသူတကြီးအတိုင်းဝိုင်းတွေက မထစိတ်ခံတဲ့ခါကာလကျတော့ဘယ်လိုပြောဘယ်လိုပြောမှညာစီတရားနာရမယ်ဘယ်လိုလုပ်ရမယ်အဲဒီလိုညွှန်ကြားတယ်ဆိုတာကိုဒါတော်တော်နေရာမကြတာပဲလို့လားဘယ်နဲ့ဒီလိုလိန်ပြောလို့ရဆိုတော့သူကဟာမကြတာလို့ဆိုတာတရားလုပ်တယ်ဆိုပြီးလိန်ပြောပဲလိန်ပြောတာတော့သာမလိန်တာမဟုတ်တရားမရတဲ့တရားရတဲ့အနေနဲ့ဟာဆောင်ပြောမှာလာပြီးတရားဆိုတာတရားရခြင်းလို့ အာကိုရရအောင်လာထုတာပဲဂုံရှိရင်တော့မဟုတ်ပဲနဲ့ဟာလောကမှာယောဂီတွေကအတန်းနဲ့ဒီသင်ကြားရမှာတော့ချင်းအဲသူသူစင်တန်းနဲ့သူစာမွေးပဲအောင်လို့လုပ်တာကအကျိုးရှိတာတော့တော့ရှိပါလိမ့်မယ်ကဒါလည်းကောင်းတော့မကောင်းပါဘူးအဲဒီမှာသူစင်တန်းနဲ့သူအောင်လို့ဘေးကဘုရားအကူညီပေးခိုးပြီးတော့ရေး အဲသူမှသံဃာအောင်သာရနောက်ကိုဂုံရှိလောက်ကိုင်းနေပါတယ်လေကြလောကသာသူအကျိုးရှိတယ်လို့တော့ရှိပါတယ်သူကတော့ဒါလည်းမကောင်းတဲ့ဥစ္စာပါပဲအခုတရားထုတ်ရတော့ဒီလိုလည်းပဲဘာမှအကျိုးမရှိဘူးအပြစ်ဖြစ်ဖို့ပဲရှိတယ်သူကအဲဒီတော့သင်ကြားပေးတယ်အဲဒီကကတော့သူကသင်ကြားပေးနေတယ်လို့သူကတော့သူတို့သင်ကြားတဲ့အတိုင်းမပြောဘူးလို့ကိုတွေ့တွေ့တာပြောတာမတွေ့မတွေ့တာပြောတာပဲသူကတော့နောက်ပြီးတော့ ခုနှစ်ရက်လောက်ရှိတဲ့အခါကျတော့ဉာဏ်ရှင်တရားကိုဟောကြတယ်ဆိုဒီကဉာဏ်ရှင်တရားတွေပြက်လာပေါ့သူကမပြက်ပြီဘူးလားခုနှစ်ရက်နဲ့လူတိုင်းလူတိုင်းတရားနာတယ်ဆိုတော့ဘယ်ဟာကြောက်လဲသူကဒီကရှိုးမှတဲ့တုန်းကဒကာကြီးတယောက်ကလာတယ်သူတို့တနေရာမှာပါပဲစမ်းကြည့်တိုင်းကတနေရာမှာအဲဒီမျိုးစေတုန်းအဆက်ပေါ်လေသူရတို့တော့မပြောပါဘူးပြောလို့ရှိရင်သူတို့ထိခိုက်နေမှာ အဲဒီကမ္မဋ္ဌာန်းဌာနတစ်ခုရှိတယ်အဲသူတို့သူလည်းပဲအဲဒီကတရားထုတ်လာတယ်တဲ့အဲဒီသတိပဋ္ဌာန်တရားရှုမှတ်ပုံချင်းတူတော့သူကသမားတယောက်ကိုသူနဲ့မိတ်ဆွေဖြစ်တဲ့သမားတယောက်ကိုတရားထုတ်ဖို့ရပို့ရင်လို့တဲ့လာတယ်သူတို့အထုတ်တဲ့ဌာနမှာတော့လူတွေကပါရမီထူးတယ်ဗျာတဲ့ခုနှစ်ရက်အတွင်းတရားရတာကြီးတယ်ပဲဆိုတော့ခုနှစ်ရက်ကခုနှစ်ရက်တရားနာရတဲ့ပုဂ္ဂိုလ်က နှစ်ဦးဆိုတာသုံးဦးဆိုတာရှိဆိုတော့မှလည်းလူတိုင်းလူတိုင်းဟာခုနှစ်အတွင်းမှာညာနေညာနေပြည့်စုံတရားပြည့်စုံသွားတာကြီးတယ်ပဲသူကပြောတယ်အဲ့ဒီတော့ဒီအောင်းမေခက်တာပဲသူခေါ်လာမဲ့ယောဂီဒကမအပြင်မှာခုနှစ်ရက်နဲ့တရားမရရကြတဲ့ပုဂ္ဂိုလ်ကညလို့အဲဒီလိုထင်ပါဘူးသူကဒီစိတ်ကူးရောက်တာခက်တာပဲသူခုနှစ်ရက်အတွင်းမှာတရားရအောင်ပြဝေရတယ်တရားတောင်းမခံနိုင်ဘူးလို့ဆိုတာ ဟိုကလည်းခက်လာတယ်နောက်ကြောက်အားလျော်ဆိုတော့တော်တော်တော်အဲ့ဒီတကမှလည်းသူကဟိုတုန်းကရေးပိုင်ကြတော့ပါပဲခေတ္တညာတာပါပဲသူကဗမာစာဆိုရင်ဗမာစာဟုတ်တယ်ပါလေကြည့်တော့မကြည့်ဘူးတဲ့သူကအင်္ဂလိပ်စာတွေပဲကြည့်ညတရားနဲ့ပတ်သက်တဲ့ဘုသူတာတော့သူ့မှာဘာမှမရှိဘူးဒါပေမဲ့လို့သူကတော်တယ်အားထုတ်တော့ တညလောက်အားထုတ်ရတယ်သူကနာနဲ့ရုပ်ကွဲပုံတွေသူကိုယ်တိုင်တွေ့တာကြီးပြောလာဟာစိတ်ထူတာလေနောက်ကစိတ်တွေပါလေဘယ်သွားသေးတယ်ဘယ်မှလည်းမသွားဘူးတဲ့သူသူ့အိမ်နဲ့မသွားဘူးတဲ့ဟွန်းပြောတာပဲလို့သူကအဲတော့သူကထူးတဲ့ဒီလိုထူးတဲ့ပုံကလည်းတူးတက်လေတော့ရှိတယ်အဲ့ဒါသူအားထုတ်တာ6ရက်လောက်လာရတယ်သူကတော်တော်ပြည့်ပြည့်စုံစုံတော့ဖြစ်တယ်အဲသူ9ရက်လောက်နေလို့ရှိရင်ဖြစ်ရင် ပြည့်စုံမဲ့လက္ခဏာတော့ရှိတယ်ဒါပေမဲ့လို့သူယောက်ျားကဌာနရှုရတော့သူလည်းပဲမနေနိုင်ဘူးထွက်ပြီးတော့သွားရတော်သေးတယ်လို့ပြောတာနာမည်တော့မပြည့်ဘူးလို့ပြောတာနောက်မှခုနှစ်ရက်စီရတာလည်းတရားမနာရလည်းတရားမနာရဘူးတရားမပြည့်စုံဘူးဆိုရင်อืมဟောပြောတဲ့ပုဂ္ဂိုလ်တွေကညလို့တရားပြတဲ့ပုဂ္ဂိုလ်တွေကညလို့လို့ပြီးတော့ဟိုပုဂ္ဂိုလ်ကထင်းထင်းကြကြီး အဲ့ဒီမှာလည်းပဲဒီလိုပဲအများကြီးဟာဟို၄၅ယောက်မဟုတ်ပါဘူးတရားလည်းမကဘူး200 300လည်းမကဘူးအများကြီးပဲဒီလိုသမဏဌာနအခုလည်းပဲအဋ္ဌာဏရှိပါတယ်အဲ့ဒါလိုပဲခုဒီကအချက်ဖြစ်တဲ့ပုဂ္ဂိုလ်တစ်ပါးကခွန်ရဲ့စကားဖွင့်ဖွင့်ပြီးတော့တရားထည့်တဲ့ပုဂ္ဂိုလ်တွေလည်းဘယ်လိုပြောရမလဲပြောုံပြောနည်းတွေသူကသင်ပေးတဲ့ပုဂ္ဂိုလ်ကသင်ပေးခွန်ရဲ့ပြီးတော့ဉာဏ်ရှင်တရားဟောဒီလိုလုပ်တယ် ဒီနေ့ရတွေကမောဒရာပြောတဲ့တရားကြားတယ်အင်းအာလူစုတဲ့ဤပဲလူစုတဲ့ဤတော့ကောင်းတယ်လို့ဒါပေမဲ့နောက်ကျတော့အဲဒီညာရှင်တရားနာလို့တရားရတဲ့ပုဂ္ဂိုလ်တွေကစိတ်စိတ်လည်းကြောက်မှာမဟုတ်ဘူးအမှုကျင့်လည်းကြောက်မှာမဟုတ်ဘူးဒီကပုဂ္ဂိုလ်တွေအမြင်အားဖြင့်လည်းယုံကြည်ကြမရှိဘူးတော့ကြာကိုယ့်ဟာကိုယ်လည်းအဲဒီတရား အားထုတ်ညာရှင်တရားနာတဲ့ပုဂ္ဂိုလ်လည်းသူ့ဟာသူလည်း ဆိုတော့ကြတော့မယုံမကြည်ပဲဖြစ်မှာလို့ဒါအကျိုးမဲ့ဖြစ်မဲ့ဥစ္စာတွေပဲလို့အဲလိုအောင်းမရပါဘူးအဲဒါကြောင့်တရားပြတဲ့အခါလည်းပဲလာအထုတဲ့ပုဂ္ဂိုလ်တွေကတရားထုတကယ်ရဖို့ရအဲကိုယ်ကလည်းပဲတကယ်ရဖို့ရပဲချီးမြှောက်ပေးဖို့အရေးကြီးပါတယ်အဲဒါပြည့်ပြည့်စုံစုံဖြစ်အောင်လို့ညကြားပြီးတော့ပေးဖို့ရအရေးကြီးပါတယ်အဲဒါကိုလည်းသူသတိပြုဖို့ရဒီကသမ္မာပြီးတော့ပြောရတယ်ရှိရတယ်ပြောပြီးပြောပြီးသားတွေပါ နောက်တစ်ခုကတော့နောက်နှစ်နှစ်ပတ်လည်အတွက်ရက်ပါမှဖို့ရပြက်ကလေးလည်းမရှိပါလားမရှိတော့ကိုယ့်အကူအတွက်မှန်ရင်မှမှန်မှာပဲဒါတွေ့မထားပါဘူးပြက်ကလေးလည်းမထွက်သေးဘူးဒီမှာမရသေးဘူးပဲဒီနေ့တော့ထွက်ခြင်းလည်းထွက်မှာတရားကြီးတို့ပါလို့လည်းဒီမှာလည်းမရသေးဘူးရတော့နောက်နေ့တော့လာပြေးမှာလာပြေးနေဘာကြမယ်လည်းမသိဘူးအဲဒါလာပြေးအနည်းလာမပြေးခင်ဖြစ်နေမယ်လို့ ထင်ပါတယ်အခုလည်းဆိုတော့တိပိကဒရသမေဝဆတ်တံဘောကဒီဇင်ဘာလမှာနောက်ဆုံးပတ်တင်းငွေမှာသူကအများအားကျင်းပပါတယ်အဲဒီနောက်ဆုံးပတ်တင်းငွေမတိုင်ခင်ရတဲ့ဘလောက်ကနတော်လာပြည်နာစီမှာနတော်လာမပြည့်ခင်ဖြစ်တတ်ပါတယ်ဒီဝါထပိကကမှာအဲဒီဒီဇင်ဘာလ နောက်ဆုံးပါမတိုင်ခင်တနင်္ဂနွေပါပေါ်လာအဲဒီတနင်္ဂနွေကြတဲ့နေ့တော်လာပြီမပြည့်ခင်ဖြစ်မလားဒါပြီးကျော်ဒီရက်နေ့ဒီပါစီဖြစ်မလားဒါပြီးနေပဲကြိုက်ပြီးဖြစ်မလားအဲ့ဒါမပြောတာပဲဒါကတော့ရှင်ပြတော်နာဟိုပြက်ကလေးနေပါလေထွက်လာတဲ့ခါကျရင်အဲဒီတော်လာပြီအနီးကနောက်ဆုံးနောက်ဆုံးပါလည်းမဟုတ်ဘူးဆိုလို့ရှိရင်အဲ့ဒီရက်ကိုပဲဒီမှာနှစ်ပါလေဝယ်ချင်းပါလိမ့်မယ်ဆိုတာပြီးမှပြုဖို့နောက်လည်းဒီအဖက်နှစ်ပါလေဝယ်ချင်းပါတဲ့ ကျင်းပမယ်ရက်တွေလည်းပဲသူတို့စာရေးပါလေရေးဖို့ပါလိမ့်မယ်အခုဒီနေ့ဒီကဘယ်နေ့ပဲရေးလို့တော့ပြောနိုင်ဘူးကျင်းပမယ်အစီအစဉ်ကတော့ဒီနေ့လိုပါပဲအကျိုးနေ့ကဓမ္မပူဇော်ပွဲ3ရက်နဲ့နောက်ဆုံးတနင်္ဂနွေနေ့အဲကျင်းပပူဇော်ပွဲကျင်းပပြီးတော့အဲဒီတိုင်းပဲအစီအစဉ်အားဖြင့်ကျင်းပဖို့ရပါပဲအဲဒါလည်းပဲမှတ်ထားကြဖို့ပါပဲအဲဒါ ဒီနှစ်ပြောရတာဒါတော့ဆိုရင်ပြည့်စုံလုံလောက်ပါပြီနဲ့တူပါတယ်။ဘာများလူသေးတော့ပြောကြတာရှိလို့ရှင်ရှင်ပြတော့လည်းပဲကြံကြံလေးပြောတော့။ဒေါ်လာစု6ရက်မှာတော့ဒီဇင်ဘာလကုန်။အဲတော့အဲ့ဒီရက်တော့မဖြစ်ဘူး။ဒီရက်စောစောဒေါ်လာစမ်း9ရက်ကစပြီးတော့ကျူဓမ္မပူဇာဝယ်ကျင်းပါမှာ9ရက်6ရက်9ရက်10ရက်နေ့ကနောက်ဆုံးနေ့။ဒါတော့ကိုကြွနိုင်တဲ့ပုဂ္ဂိုလ်ဆိုရင် ဒေါ်လာစမ်း၄ရက်လောက်ကိုကြောက်ဝင်ကြောက်ဖို့မကြောက်နိုင်တဲ့ပုဂ္ဂိုလ်လည်းနောက်ကျတဲ့ကိစ္စရှိပါဘူးဒါနဲ့နည်းနည်းဆော့ပြီး၃ရက်ကလာရင်လည်းရပါတယ်အဲ့ဒါပါရက်ကရင်ရက်ကရင်ဆိုရင်အဲ့ဒီတိုင်းလည်းရှင်းပါလာစမ်းရှိရကြတယ်အဲလာရည်ကလေးကတော့ကိလေသာတရားကဘလို့နောက်ဆုံးတင်းနေနေမှာဘလို့အများလားဖွင့်တာသူတို့နဲ့ပြန်လို့တော့မဖြစ်ဘူးသူတို့နဲ့ပြန်လို့ဒီမှာဒီကကြီးတဲ့တောင်မှနေရာ မရှိလို့ဒုက္ခရောက်နေတယ်သူတို့နဲ့ပြန်လို့တော့မဖြစ်ဘူး သူတို့လည်းခွင့်ရေးပေးအောင်ပါအဲလာမဲ့ပုဂ္ဂိုလ်တွေဘယ်နဲ့ဘယ်ဘယ်ဘယ်လိုလာမဲ့ဆိုတာလေစောစောကကျူတင်ပြီးတော့ဗောလေတင်းင်းတွေလာမဲ့ရက်တဲ့တင်းင်းတွေတစ်ဖက်လောက်ကကျူတင်ပြီးတော့ဒါလည်းပဲတချို့နေရာကစာနဲ့ပေးလို့ရှိရင် စာက15ရက်နဲ့ရောက်ချင်မှရောက်တာအဲဒါလည်းရေးကြည့်တယ်အဲဒါကိုကိုရဒေသအကြောင်းလည်းကိုသိအောင်ပါအဲဒါစောစောကလည်း လူကြုံနဲ့ဖြစ်ဖြစ်စာထည့်လို့ရှိရင်လည်းစောစောကလည်းကျူတင်ပြီးတော့ထည့်ကောင်းပါလေဓမ္မပူဇာဝဲမှာဒီနေ့ကပူဇော်တဲ့ပုဂ္ဂိုလ်နဲလို့တဲ့ဟိုတင်းနေခန္ဓာမှုပုဂ္ဂိုလ်တွေကဝင်ပြီးတော့သူတို့လည်းပဲပူဇော်ရတယ်ကောင်းတော့ကောင်းတာပါသူတို့လည်းပူဇော်တာလည်းကောင်းပါတယ်အဲဒီတော့နောက်နေ့ကျရင်ပူဇော်နိုင်တဲ့ပုဂ္ဂိုလ်တွေစောစောကတည်းကကြက်မှတ်ထား အဲမိမိတို့ကြက်မှထားတဲ့အတိုင်းသူတော်မြတ်ဥစ္စာရှင်ရင်းလေးစောစောက ပေးထားအဲဒါလည်းကောင်းပါရဲ့အကယ်၍များနေလို့မပူဇော်ရဘူးဆိုလည်းပဲမဆိုးရပါဘူးကိုကြက်ထားတာလမ်းသုံးကြတာပဲဖုတ်တန်တာလမ်းကောင်းပါရဲ့ဒါတော့ဒီအချိန်လေးရကြည့်ပြီးတော့ဟောင်းပုဂ္ဂိုလ်တွေနှုတ်ပြီးအသေးပုဂ္ဂိုလ်တွေခွင့်ရေးပေးကြရတော့ အများအားစဉ်းစားထားပါတယ်သို့ပေမဲ့လို့အဲ့ဒီအယိုးဖောက်ကလေးတွေပါလေတဲ့နည်းနည်းတော့အချိုးတော့ကြာမှာအဲ့ဒါတွေလည်းယူဆိုင်ထားမှာကြီးပြီးတော့ချိုးကြကောင်ဆိုတော့လည်းလေ့လာထားဖို့လိုပါတယ်အဲ့ဒါပါပဲအဲ့တော့ပြောခြင်းညဒီကစိတ်ကူးရတဲ့ညတော့ပြောပြီးပါပြီရှင်ပြတော့လည်းပဲမိမိတို့ညာမြင်အဖြစ်ညွှန်မြင်ပြီးပြောခြင်းပြောလိုက်တာတွေပြောဟောခြင်းဟောလိုက်တာတွေဟောသာသနာတွေအကျိုးရှိရာရှိကြောင်းတွေ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 မာပြည်ထဲမှာနန်းခမ်းဆိုတာကရှေ့မြောက်ဖက်ရန်ကုန်ကိုလာဖို့ရာအမှန်ပြည်နယ်နေသာအဆုံးဆိုတော့ဝေးဆုံးလို့ဆိုရမှာပါပဲအဲဒါဝေးတဲ့နေရာဌာနကတရားတရားနဲ့ပြည့်စုံကြတဲ့ဒကာဓမ္မတွေဟာအမြဲတမ်းပြမန်းကြီးစွာနဲ့အားထုတ်ပြီးတော့လာကြတယ် ဒီရန်ကုန်သာသနာ့ရိပ်သာပူဇော်ပွဲကိုလာကြတဲ့ပြိဿတွေဟိုကဒီကများတော့များပါတယ်ဒါပေမဲ့လို့အဲဒီနာခံဘက်ကသာသာလို့တော့များဘူးနဲ့တူတဲ့အဲဒီကတရားတရားအားကောင်းတဲ့တရားဓမ္မတွေတရားတရားအားကောင်းတဲ့အတွက်ကြောင့်ပင်ဘာမဆင်းရဲနဲ့လာကြရတယ်လမ်းပန်းနေလည်းပဲလာရတာဟာသိလွယ်တာမဟုတ်ဘူး အဲဒီလိုလွယ်တာမဟုတ်ဝင်မယ်လို့သင်္ကေပန်းမနဲ့ကြိုးစားပြီးတော့လာကြတာဗရာတရားအကောင်းလို့ပဲအဲဒီဗရာတရားအကောင်းကောင်းနဲ့လာတော့ကိုလမ်းတစ်လျှောက်လုံးလည်းပဲဘုရားဖူးဖို့ဘုရားတော်များဖူးဖို့အဲလှူဒန်းဖို့စိတ်ကူးတွေဖြစ်ပွားပြီးတော့လာကြတယ်အဲဒါကုသိုလ်ကောင်းမှုတွေပဲအဲဒီကုသိုလ်ကောင်းမှုတွေဟာ မိမိတို့လှုပ်ရှားတဲ့ကောင်းကျိုးတွေရဖို့ရပါပဲသူရုပ်ပြမောင်းတဲ့မိသားဒါတရားဆိုတာဟာယုံကြည်မှုပဲယုံကြည်မှုဆိုပေမဲ့လို့ယုံကြည်တဲ့အရာကိုယုံကြည်မှသရာတရားဖြစ်တယ်မယုံကြည်တဲ့မယုံကြည်တဲ့အရာတွေကိုယုံကြည်တာတော့သရာတရားလို့မဆိုရဘူးယုံကြည်တဲ့အရာတွေကဘာတွေတော့ဆိုလို့ရှိရင်ဘုရားတရားသံဃာ အဲယရနာများသုံးပါးယုံကြည်တဲ့ရာထာနာပဲဒီပြလည်းပဲကုသိုလ်ကံအကုသိုလ်ကံနဲ့ကုသိုလ်ကံအကုသိုလ်ကံရဲ့အကျိုးယုံကြည်တဲ့အရာပဲအဲဒီယုံကြည်တဲ့အရာတွေကိုယုံကြည်တာဟာတရားတရားပဲတရားဆိုလို့ရှိရင်ဒေါသဒေါသမောဟအစရှိသောကိလေသာတွေမှကင်းတော်မူတယ်အလုံးစုံသောတရားတွေပြီးတော်မူတယ်လောကမှာ အမြတ်ဆုံးပုဂ္ဂိုလ်ပဲလို့အဲဒီလိုယုံကြည်တာဟာသရာတရားအဲဒီလိုယုံကြည်ပြီးတော့မိမိတို့နေမြဲနေရအိမ်မှာလည်းပဲနေစဉ်ပဲပြဘုရားကိုအာရုံပြုရတယ်အခုလိုပူဇော်ဝဲလာရင်ဘုရားဘူးလာရင်အဲဒီမှာเจ้าညီညွတ်တဲ့သင်တဲ့နေရာတွေမှာဝင်ရောက်ပြီးတော့ဘုရားဖူးရအခုတကူတကနဲ့ဟောမော်လမြိုင်ပဲတို့ တိုက်ထီရိုးတို့ဆိုပင်မမအမနာသွားတယ်ဥစ္စာပြည်စိတ်လည်းအများကြီးကုန်တာပဲအဲဒါလည်းပဲလောဘဒေါသမောဟကိလေသာကင်းတဲ့မြတ်စွာဘုရားပဲပူဇော်လိုက်တဲ့မြတ်စွာဘုရားပဲဒီပူဇော်လိုက်တဲ့မြတ်စွာဘုရားပူဇော်လို့ရှိရင်မိမိတို့လိုရှိရတဲ့လူချမ်းသာနာချမ်းသာအောင်ညိုချမ်းသာတွေကိုရနိုင်တယ်ဆင်းရဲခါသိခြင်းနဲ့နိဗ္ဗာန်ကိုလည်းရနိုင်တယ်လို့ ယုံကြည်တဲ့တရားတရားဖြင့်သွားရောက်ပြီးတော့ဖူးမြော်ကြကြောကြ ပူဇော်ကြအဲဒီလိုပူဇော်ပြီးတော့အခုဒီပူဇော်ပွဲမှာလည်းပဲဘုန်းကြီးနဲ့တကွာသမဏနာစေရတွေကိုလူသားညပူဇော်ကြတယ်အဲတရားတွေလည်းနာကြတယ်အဲ့ဒါတွေဟာသရာတရားရင်ခံပြီးတော့ဖြစ်ပွားတာတွေအဲဒီလိုဖြစ်ပွားတဲ့အတွက် ခြေလမ်းနဲ့သာလာမယ်ဆိုလို့ရှိရင်ခြေတလန်းတလန်းမှာသိမ်းပေါင်းတန်ပေါင်းများစွာမကထိုက်တာနဲ့အဲစင်တသိမ်းမြင်တသိမ်းစသည်ဖြင့်သိမ်းပေါင်းများစွာမကခြေတလန်းတလန်းမှာကုသိုလ်တွေပွားတယ်ခြေလန်းတိုင်းခြေလန်းတိုင်းကြွကျင်တာလှမ်းကျင်တာအဲဒါကုသိုလ်စိတ်တွေပဲအရာဘူးသွားတယ်ဆိုရင်ဘုရားစီကိုသွားတယ်သွားတယ်ခြေလန်းတိုင်းခြေလန်းတိုင်းကုသိုလ်တွေဒါတွေပွားနေတယ် အခုဒီရန်ကုန်သာသနာ့ဣဒ္ဓမှာလည်းပဲဆရာတော်များသံဃာတော်များဖူးဖို့တရားနာဖို့အာယုံပြုပြီးတော့လာတိုင်းလာတိုင်းဟာကုသိုလ်တွေပွားနေတာပဲအဲဒီကုသိုလ်တွေဟာမိမိတို့လူရှိရတဲ့လူချမ်းသာနာချမ်းသာတွေကိုရဖို့ရတယ်။ဒီအခါသိငြိမ်းတဲ့နိဗ္ဗာန်ကိုလည်းရဖို့ရပဲ။တရားစီတော်တွေပူဇော်ပြီးတော့အခုရန်ကုန်သာသနာ့ဣဒ္ဓမှာပူဇော်ပွဲအတွက် မဟာစီဆရာတော်ဘုရားအားဝုထုငွေ900လားအဲ900ရံပစ္စည်းလူရန်လည်းလို့အာပြုရမယ်အဲဒီ900တော့ဝုထုငွေတော့မှဖြစ်ပေါ်လက်တန်တော့ရဟန်းတော်တို့အာသတော်ဆွမ်းသင်္ကန်းအစရှိတဲ့ပစ္စည်းတွေကိုလူရန်တယ်လို့အာယုံပြုပြီးတော့လူရန်ရတယ်အဲဒါဘုန်းကြီးကလက်ပြင်ကကြားလို့ရှိရင်သံဃာတွေရော ဒီကယောဂီတွေရောအဲ့ရပရိသတ်တွေရောနေလေသွန်ကျွေးရမှာအများကုသိုလ်ကောင်းမှုပေါ်လေနာမည်ကတော့ဘုန်းကြီးနာမည်နဲ့တတ်တယ်။ဒါပြင်ကကြရင်9နာရီအချိန်မှလည်းထပ်ပြီးတော့ဒီသက်ချအဲ့ဒီမှာသံဃာတွေလူသားနဲ့ဆိုတာအမြတ်ဆုံးဒုဒါနပဲ။သံဃေဒိဏမဟာဖလံသံဃေသံဃာတော်၌ဒိဏပေးလူဝါဒဒုဒါနတွေမဟာဖလံအကျိုးကြီးဆုံးပဲ။သံဃာတော်ဆိုတာဟာ အခုဒီမှာမျက်မှောက်တွေ့နေရတဲ့ကိုတော်တွေတရားနေရသလောက်ကိုပြောတာမဟုတ်ဘူးမြတ်စွာဘုရား၏တပိသားတွေအကုန်လုံးကိုသံဃာခေါ်တယ်သံဃာလူသားနဲ့ဆိုတာမြတ်စွာဘုရား၏တပိသားတွေအကုန်လုံးကိုရည်စူးပြီးတော့လူသားရတယ်ဒါကြောင့်မို့အကျိုးကြီးတာသံဃာတွေပြီးတော့လည်းယောဂီတွေဒီမှာသတော်ဝဲလာတဲ့ဧည့်သည်တွေအားရတဲ့တကယ်သူတော်ကောင်းတွေစုပြီးတော့လူသားရကျွေးရတာမနာဝန်သားကြကောင်းတယ် ဒီလိုပုဂ္ဂိုလ်တွေကျူးကျင်ပါတယ်ဆိုပြီးစုဝေရအမှန်ခင်းတယ်သူကဒီမှာအကြောင်းညင်ညို့လို့ရရနေနေကလာကြတဲ့ပုဂ္ဂိုလ်တွေဟာတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေများတာပဲအဲဒီသံဃာတော်တွေရောဒီမှာအထုတ်စေယောဂီတွေရောအထုတ်ခုတဲ့အထုတ်ပြီးတဲ့ယောဂီဟောင်းတွေရောတကယ်သူတော်ကောင်းတွေဒီမှာလာပြီးတော့စုဝေးတဲ့ခါကလာကျွေးရမွေးရနေချင်းလာကြလို့ရှိရင်အဲဒီက ဆရာတရားဓမ္မတွေရဲ့ကောင်းမှုလဲအများဆုံးပါမှာပေါ့လေကွာလက်ဖက်6တို့ပါလို့ဆိုတာလက်ဖက်ရည်ပါလို့ဒီမှာအောင်လာရတယ်လက်ဖက်ရည်ရတယ်ဒီကကိုယ်တိုင်လည်းပဲလူသားညာကြရအောင်မဲအဲလက်ဖက်6အိတ်တွေ6အိတ်ဆိုတာကလည်းဒီသာနာရိပ်တာမှာတစ်နှစ်လုံးကုန်းလို့မကုန်းအောင်ပြည့်စုံနေတာပဲဒီကနေပြီးတော့ဘုဂိုလ်စာသင်တိုက်တို့ဒိဋ္ဌာတို့ သင်္လျော်သက်ဌာနတွေဘုန်းကြီးကခွဲပြီးတော့လူအားရဲ့ဒီမှာမကုန်အဲ့ဒါတွေကလည်းပဲအမှန်ကျေးဇူးများပါတယ်နောက်ပြီးတော့ဒီကဗရဏစရိယတွေဥဒုဇာတအလင်းကြီးရွေရေးဆောင်ဥဇဝနာဥဇံဝရတဘာတဘာကို200စီ200စီထိုက်တာနဲ့ဝိထုပစ္စည်းများလူသားနဲ့တော့အောင်ပြုရနောက်ပြီးတော့ဒီမှာဉာဏ်ဝသာသနာရိပ်တာမှာ ငွေတွေသာပင်လူထားကြတယ်အဲ့ဒါကတည်းကနှစ်ရအဲ့ဒါကတော့ဘာနိုင်သွင်းထားပြီးအဲဒီကအတိုးတွေနေ့တိုင်းနေ့တိုင်းရန်ကုန်သာသနာ့ရေးသာထောက်ပံ့လူသားမို့ပါပဲဒါကတော့ဘယ်တော့မှပြည့်ဘူးဘာနိုင်စီကံဥပဒေရစီးနေတဲ့ကာလပါလုံးမပြည့်တော့ဘူးသူကတော့အမြဲတမ်းထာဝရကုသိုလ်ဖြစ်ပြီးတော့သွားတယ်ပရိဒါပင်ဆိုဆိုတဲ့အတိုင်းပဲသာသနာ့ရေးတန်နဲ့စပ်ပြီးတော့လိုအပ်တဲ့ပစ္စည်းတွေကိုရဝယ်ရအတွက်ပရိဒါပင်သဘောဖြစ်ပြီးတော့နေတယ် နောက်ယောဂီထောက်ပံ့ရေး2938ကျပ်ဒါကလည်းအခုလောလောဆယ်ယောဂီအတွက်လိုအပ်တဲ့ပစ္စည်းတွေလူသားမို့ထောက်ပံ့ဖို့ပဲနောက်မောလမင်းဤသားအတွက်လည်းပဲလက်ဘက်၆တိဒီမှာပါတယ်အဲဒီပူဇော်တာတွေကညစွာဘုရားဤသာသနာတော်ရှေးစွာတည်ရမို့ဒီလိုထောက်ပံ့လူဒါနာတွေအမိပြုပြီးတော့သာသနာ့ဤသားတွေဆိုတည်နေရတယ် ယောဂီတွေလည်းတရားအထုတ်ပြီးတော့နေရတယ်အဲဒါတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေရှိတဲ့ကာလပါလို့မြတ်စွာဘုရားဤသာသနာတော်ဟာတည်ရနေတာပဲပြီးတော့များများအထုတ်လေလေသာသနာတော်ဟာပြန်ပွားလေလေကြီးပွားလေလေပဲအဲမနာကြီးပွားပါတယ်မနာတို့တဲ့ပါတယ်ခွေရမသာသနာရေးတာဆိုလို့ရှိရင်အခုလာရောက်တဲ့ပုဂ္ဂိုလ်တွေအကုန်လုံးတရားအထုတ်ထားတဲ့ပုဂ္ဂိုလ်တွေလည်းအဲဒါမြတ်စွာဘုရားဤသာသနာတော်ရှည်စွာတည်တံ့ရေးထွန်းကားရေးကြီးပွားရေး စီရင်ရေးအတွက်လည်းလှူဒါန်းရတယ်မိမိတို့လည်းတောင်ကြကိုဆင်းရဲလုံးမြောက်ပြီးတော့ဆင်းရဲခါတဲ့ကြီးနဲ့နိဗ္ဗာန်ရောက်အောင်လို့လှူဒါန်းရတယ်လို့အာရုံပြုပြီးတော့ဝါမျက်ဝါနာဖြစ်ဖို့ပါပဲဒါတော့ကြိုးများတော့ဆိုလို့ရှိရင်ပူဇာရဟိပူဇရတော့နတ်တက်ကပုံညာသင်္ခါတော့အိမေတ္တမပိကိနာပိကိနာစီပူဇာရဟိပူဇော်ရိုက်တော့ဘုရားသရှိစီတော့ကိုပူဇရတော့ပူဇော်သောပုဂ္ဂိုလ်ဟာပုံညာဖြစ်သောကုသိုလ်ကောင်းမှုကို သင်္ခါတော်ရည်ရွယ်ခြင်းကနာသက်ကမစွမ်းနိုင်ဘူးအဲဘယ်လိုမစွမ်းနိုင်တာလဲဆိုအီမန်ဤကောင်းမှုဒီအစ်တကအီမြအကျိုးရှိတယ်အဲတရားရန်အကျိုးပေးမယ်ထောင်ရန်အကျိုးပေးမယ်တောင်းရန်တသိန်းရန်အကျိုးပေးမယ်อืมဘဝပေါင်းတရားအကျိုးပေးမယ်ထောင်အကျိုးပေးမယ်တောင်းတသိန်းတသန်းအကျိုးပေးမယ်တကယ်အကျိုးပေးမယ်စသဖြင့်အဲဒီလိုကိုမြင်တွေ့နိုင်ဘူးနိဗ္ဗာန်ရောက်သည့်တိုင်အောင်ဘွားတိုင်းဘွားတိုင်းကောင်းကျိုးတွေပေးပြီးတော့သွားနိုင်တယ် အဲဆင်းရဲခါသိခြင်းနဲ့နိဗ္ဗာန်ကိုလည်းရောက်စေနိုင်တယ်ဒါကြောင့်ပူဇော်လိုက်တဲ့ဘုရားအစရှိပြီးတော့ကိုပူဇော်တဲ့ပုဂ္ဂိုလ်မှာဖြစ်ပေါ်တဲ့ကုသိုလ်ကောင်းမှုဟာမြည်ရမြည်မြဘယ်လောက်ကျိုးရှိတယ်လို့ကေနာစီပိသုံးယောက်သောပုဂ္ဂိုလ်တောင်မှတဲ့ဘယ်ပုဂ္ဂိုလ်မှမရည်တွက်နိုင်ဘူးလူသားမဟုတ်နာလည်းမရည်တွက်နိုင်ဘူးမြမလည်းမရည်တွက်နိုင်ဘူးတဲ့ကေနာစီသုံးယောက်ဆိုတော့ကိုอืมဘုရားရဟနာပုဂ္ဂိုလ်လည်းပဲရည်တွက်လို့မရဘူးဆိုတဲ့အဓိပ္ပာယ်လည်းပါဝင်ပါတယ် အဲဒါအကျိုးကြီးပုံကိုပြတာပါပဲအဲဒီလိုအကျိုးကြီးတဲ့ကုသိုလ်လူသားနဲ့ကုသိုလ်ကောင်းမှုတွေပြုရပါလေလို့အာယုံပြုပြီးတယ်ဝမ်းမြောက်ဝမ်းသာဖြစ်ဖို့ပါအဲဒီကုသိုလ်သားနဲ့စပြီးတော့ဘုရားပူဇော်တာတွေကတော့ရနေပါပြီသံဃာတွေပူဇော်တာနဲ့စပြီးတော့သံဃာကုံအာယုံပြုရမယ်သံဃာကုံဆိုတာသုပတိပါဏအစရှိတော့ဘုံတော်ကိုပါ ပုဂ္ဂတိပန္နော လောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာကျင့်ကြံတော်မူတာသောသံဃာတော်မြတ်ပါပေတကားမြတ်စွာဘုရားဤရသံဃာတော်တရားလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကောင်းသောကျင့်ကိုကျင့်တယ်။ဘာကျင့်နေတော့ဆိုလို့ရှိရင်သီလကျင့်ကိုကျင့်တယ်၊သမာဓိကျင့်ကိုကျင့်တယ်၊ပညာကျင့်ကိုကျင့်တယ်ဒီသုံးခုပါပဲ။ သီလကိုရိုသေကျင့်နေရင်ကိုယ်ဖြင့်နှုတ်ဖြင့် မတော်တဲ့အမှုတွေမပြုဖြစ်ဘူးအဲ့ဒါတွေကျင်းသွားတယ်သူတစ်ပါးသက်သာချင်းခိုးခြင်းလိမ်ခြင်းအစရှိသောမကောင်းမှုအကုသိုလ်တွေကျင်းတယ်အဲ့ဒါလောဘဒေါသမောဟအကျမ်းစာတွေကျင်းသွားတာပဲသမာဓိတရားအားထုတ်ပြီးတော့နေတော့စိတ်ငြိမ်ပြီးတော့နေတဲ့မတော်တဲ့စိတ်ကူးတွေမဖြစ်ရဘူးအဲ့ဒါပရိယုထံလောဘဒေါသမောဟတွေကျင်းတာတဲ့ ဝိပဿနာတရားအားထုတ်နေတော့ခုဒီအားထုတ်ခုတဲ့ပုဂ္ဂိုလ်တွေများပါလိမ့်မယ်ရှုတိုင်းရှုတိုင်းရှုမိတဲ့အာရုံနဲ့စားပြီးတော့လောဘဒေါသမောဟတွေမဖြစ်ဘဲနဲ့ငြိမ့်တယ်အနုတ္တိယကိလေသာတွေငြိမ့်တာတဲ့ဝိပဿနာဉာဏ်အပြည့်စုံတဲ့အခါကာလကျတော့အရိယာမဉ္ဇဏ်ရောက်အရိယာမဉ္ဇဏ်ဖြင့်တန်တာနာနုတ္တိယခေါ်တဲ့တန်တာမှာဖြစ်ထိုက်တဲ့လောဘဒေါသမောဟကိလေသာတွေကင်းနေကြကင်းသွားတယ်အရဟတမေရဟတခုကျတော့အကုန်လုံးကင်းပါတယ် အဲဒီလိုကင်းအောင်ကျင့်နေတာသုပတိပါဏအကောင်းသောကျင့်ပဲအဲဒီသုပတိပါဏဘုံနဲ့ပြည့်စုံတဲ့သံဃာတော်တွေကိုအယူသေးကြည့်ရတယ်လူတိုင်းရတယ်ပူဇော်ရတယ်မွန်မြတ်သောကုသိုလ်ကောင်းမှုတွေပဲတဲ့ဒါကြောင့်အဲဒီသံဃာဂုံတွေကိုအာယုံပြုပြီးတော့လိုက်ဆိုရအောင်မယ်သုပတိပါဏလောဘဒေါသမောဟကင်းညာ ကောင်းမွန်စွာသင်ကြံတတ်သောသံဃာတော်မြတ်ပါပေတကားသုပတိပါဏောလောဘဒေါသမောဟကင်းညာကောင်းမွန်စွာသင်ကြံတတ်သောသံဃာတော်မြတ်ပါပေတကားသုပတိပါဏော လောဘဒေါသမောဟကင်းညာကောင်းမွန်စွာပြည့်ကြံတာသောသံဃာတော်မြတ်ပါပေတကားအဲဒီသံဃာတော်မြတ်ရဲ့ဂုဏ်တွေလည်းအာရုံပြုယောဂီပေါင်းတွေရဲ့ဂုဏ်တွေလည်းအာရုံပြုပြီးတော့အဲဒီအပြီးပြီးတော့လူဝဝတ္ထုတွေလူရန်ထောက်ပံ့ရတယ်အဲဒီကုသိုလ်ကောင်းမှုကြောင့်မိမိတို့လိုရှိရတဲ့ လောကီလောကုတ္တရာကောင်းကျိုးတွေရသမယ်လောကီကျိုးတွေဆိုတာကတော့ဒီဘဝတွေလည်းပဲအသက်ရှင်ခြင်း၊နာကင်းခြင်း၊ကျမ်းမာခြင်း၊ချမ်းသာမြတ်ခြင်းအစရှိသောအကျိုးတွေဒါတွေလည်းရနိုင်တယ်။နောင်တန်တရားတစ်ယောက်လုံးမှလည်းနိဗ္ဗာန်မရောက်သေးခင်အတွင်းလူချမ်းသာနာချမ်းသာတွေနဲ့ပြည့်စုံပြီးတော့သွားနိုင်တယ်။အဲဒါမိမိတို့အခုတရားဖူးခြင်း၊သံဃာတော်တွေကိုလှူဒါန်းပူဇော်ခြင်းအစရှိသော ကုသိုလ်ကောင်းမှုအကျိုးတွေပဲဟိုကအဝေးကြီးကမင်းမမလာပြီးတော့လူသားများကပူဇော်ကြတယ်ဒီကုသိုလ်ကောင်းမှုတွေကြောင့်သဒ္ဒါနေရာလုံးကောင်းကျိုးချမ်းသာတွေရသွားလိမ့်မယ်လို့အာရုံပြုတော့အောင်ညဝမ်းသာစရာပဲအဲဒီလိုဝမ်းမြောက်ဝမ်းသာတဲ့စိတ်ကလေးဖြစ်လို့ရှိရင်လည်းဝမ်းမြောက်ဝမ်းသာတဲ့ဆိုတာလေးကလည်းဒုက္ခိတလူဖြစ်ပြီးကြောက်တော့မမြဲတာတွေပဲဟိုတရားထုတ်ခုတဲ့ပုဂ္ဂိုလ်တွေဆိုတော့ ရင်းမိမှာပါပဲဝမ်းသာလိုက် ကြောက်လိုက်ဝမ်းသာလိုက် ကြောက်လိုက်ဝမ်းသာလိုက်ကြောက်လိုက်နဲ့ဒီမိမိတို့လူသားနဲ့ကုသိုလ်ကောင်းမှုတွေအာရုံပြုတိုင်းပြုတိုင်းကဝမ်းမြောက်လိုက်ကြောက်လိုက်ဝမ်းမြောက်လိုက်ကြောက်လိုက်ဖြစ်ပြီးပြည့်ဖြစ်ပြီးပြည့်အနေစမမြဲတဲ့တရားတွေအဲ့ဒါကိုယ်ကုသိုလ်တွေအာရုံပြုရင်ဝမ်းသာရင်ကြောက်သွားရင်ဝမ်းသာရင် ကြောက်သွားရင်ဒါလေးရှိရတယ်ဝမ်းသာတယ်ဝမ်းသာတယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်အဲဘယ် ဘယ်သွားပြီးတော့ဘယ်ဖျားဖူးလိုက်ရတာဝန်သာပြကောင်းတယ်စိတ်ထဲအောင်မိလို့ဝန်သာရင်ဝန်သာတယ်ဝန်သာတယ်မှတ်ပြီးတော့ဝိပဿနာညာဖြစ်တယ်။အာယံသာသနာရေးသာလာပြီးတော့ဒီလိုလှူပဲဝတ္ထုပစ္စည်းတွေလှူဒါန်းရတယ်။အဲဟောပြောတဲ့တရားတွေကြားနာရတယ်။အာပြုတဲ့ခါနဲ့ဝန်သာတယ်ဝန်သာတယ်ဝန်သာတယ်ရှိတယ်ကြောက်တယ်။လှူဒါန်းကျွေးမွေးရတာတွေအဲ့ဒါတွေအာယံပြုပြီးတော့ဝမ်းမြောက်ရတယ်။ဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်အာယံပြုပြီးတော့ ရှုမှတ်ရတယ်အဲ့ဒါဝိပဿနာနဲ့ပါသွားရောကုသိုလ်ရိုးရိုးဒါနာသီလကုသိုလ်တွေအပြင်ဝိပဿနာကုသိုလ်တွေလည်းပြည့်စုံပြီးတော့သွားနိုင်တယ်အဲ့ဒါတပည့်ရှုမှတ်ဖို့နှလုံးသွင်းဖို့အဲ့ဒါရှုမှတ်နှလုံးသွင်းပြီးခဏနေတော့ရေချကျွတ် ၌ဖြစ်ရှင်ဖရာရှင်ဖရာတတိတော်တို့သည်မြတ်စွာဘုရား၏သာသနာတော်ရှေးစွာတည်တံ့ခြင်းထွန်ကားခြင်းဤပွားခြင်းဤပွားခြင်းသီလခြင်းကျိုးငါ၎င်းဤတော်တို့သည်သာသနာဝဆင်းရဲမှလွန်မြောက်၍ နိဗ္ဗာန်ကိုသိမြင်စွာမြတ်မောပြုပါရခြင်းကျိုးမှာ၎င်းတရားအစရှိသောပူဇော်လိုက်သောပုဂ္ဂိုလ်များတို့အားပူဇော်ပူဇော်ခြင်းကိုပြုပါကုန်၏ဤသို့ပြုပါ၌ ရန်ကုန်သာနာရိတာအတွက်တစ်ဖက်6တစ်ဖက်6အိတ်6ဤတို့ကိုလူရန်ပါကုန်၏မောလရင်သာနာရိတာအတွက်တစ်ဖက်6အိတ်ဒိတ်ကိုလူရန်ပါကုန်၏ရန်ကုန်သာနာရိတာ၌ယောဂီထောက်ပံ့ရေးအတွက် 2938ကျပ်သောဘုထုငွေတို့ကိုရည်စည်သွန်းကြ၍လူရန်ပါကုန်၏ရန်ကုန်သာသနာ့ရိပ်သာ၌ငွေပြေလာပင်ဖြစ်ဖြင့်တိထား၍သာသနာပြုရန်အတွက်နေရာတော်ကျမ်းငွေတို့ကိုလူရန်ပါကုန်၏ သုမတပါမာသီဆရာတော်ရှင်ဘုရား၎င်းသမထနာစရိယဖြစ်တော်မူကြသောကုသဇာတအလင်းကြီးရွှေရဲဆောင်ဥဇဝနာဥသံဝရတို့အား၎င်းမိမိတို့ရည်ရွယ်အပ်သောဝိထုငွေတို့မှဖြစ်ပေါ်လာသော ရဟန်းတော်တို့အားအသတ်သောလူရာရာပစ္စည်းတို့ကို၎င်းအာမြတ်သောဘုရားလက်ကင်ဘုရားဆောင်စသည်တို့ကို၎င်းအတိအတိပန်းချ၍ ရည်စက်သွန်းကြ၍လူရမှာကိုဤနဖန်ငါ၌ရဟရှင်လူအာလုံးသောပုဂ္ဂိုလ်ပေါင်းတို့အားနဖိုက်ရခြင်းကျွေးမွေးလူတိုင်းရာစီစဉ်ထားပါကုန်၏ဤကောင်းမှုပေါင်းသည်အာလောတရား၄ပါးတို့၏ ကုန်ရာကုန်ကြောင်းဖြစ်သောမဉ္ဇဉ်ဘုညာနိဗ္ဗာန်ကိုရွတ်ဆောင်ပါစေတည်းဒီကောင်းမှုကြောင့်ကျွန်တော်တို့သည်ဘေးရန်အန္တရာယ်ဝိဒညာတော်မှာအာခသိကင်းလို့ကြ၏အသက်ရှင်ခြင်းနာကင်းခြင်း ကျမ်းမာခြင်းချမ်းသာများခြင်းသရှိသောလူလားတောင်းလာသောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်အာခသိပြည့်စုံကြ၍ရှင်ရခသိတို့ဤရင်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောလင်းမြတ်စွာရောက်ရပါလို၏ ရှင်ဘုရားဒီကောင်းမှုကုသိုလ်ပေါင်းဤဘုရားကကိုအမိယဖာဘုရားသမားတော်အား၎င်းသွေမျိုးတော်အား၎င်းြည်ရ၌ရောက်ရှိနေသောပရိသတ်ပေါင်းအား၎င်းကျွန်ုပ်တို့၏ကိုယ်ဆောင်နာအိမ်ဆောင်နာ မြို့ဆောင်နာဣိဒာဆောင်နာသာဝနာတော်ဆောင်နာလောကဝဆောက်ရောက်သောနာကြာမင်းယမမင်းအစရှိသောနာပေါင်းတော်၎င်းသေဥစွာသူရဖြင့်ညပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းညပေးဝေပါကုန်၏ မိဖဓမ္မစ၍လုံးစုံသောဘတ်တော်အပေါင်းတို့သည်ဒီကောင်းမှု၏ဖို့ကိုရရ၍ကိုယ်စိတ်နဲ့တရားသံသာရပါစေမြတ်ဝေမြတ်ဝေမြတ်ဝေ